မနေ့ကတီလော့နဲ့ဆက်တဲ့ပြောပြချက်ကလေးတွေနည်းနည်းကြားနေပါတယ်ဒီနေ့ဆက်လက်ပြီးတော့ပြောပြပြောသူအားတော်လေးအရေးပါပါတယ်တီလော့ဆောက်ဆောက်ရပါကိုယ့်ကိုယ်ကိုလေးစားကိုယ့်ဂုဏ်သိက္ခာကိုနှိမ့်ချပြီးတော့ဆောက်ရတာရှိတယ် သူတစ်ပါးဝန်းကျင်ပေါ့လေဝန်းကျင်သူတစ်ပါးကိုလေးစားပြီးတော့ဆောက်ရှောက်နေရှိရတယ်ဓမ္မရဲ့ဉာဏ်လို့ဝယ်ကောင်းပုံကိုအလေးရှိပြီးတော့ဆောက်ရှောက်နေရှိရတယ်သုံးမျိုးပြထားပါတယ်ဒီကိုယ့်ကိုယ်ကိုလေးစားတဲ့ပုဂ္ဂိုလ်ဟာ သို့မဟုတ်ကိုယ်ကိုယ်သိခါကိုကိုယ်အလေးစားတဲ့ပုဂ္ဂိုလ်ဟာမိမိနဲ့မလျော်တဲ့အမှုကိုစွန့်လို့ဆိုတဲ့သဘောရှိရပါပဲ။ဒါဟာသဘာဝကိုယ်ကိုယ်ကိုအလေးစားပြီးကိုယ်နဲ့မလျော်တဲ့အမှုကိုပယ်ရှားလိုတဲ့ဆန္ဒပြင်းပြနေပါပဲ။ဒီကုတ်ကုတ်ကိုအလေးထားတဲ့သဘောနဲ့ ဖြစ်ပေါ်လာတဲ့ဒီလာမျိုးသို့မဟုတ်ဆောင်ခဲ့ရတဲ့ဒီလာမျိုးရှင်ဟန်ဖြစ်ဖြစ်လိုကြောင်ဖြစ်ဖြစ်ပေါ်လေအဲဒါမျိုးကိုအတ္တဒီပတိကဒီလာလို့ခေါ်ပါတယ်ကိုကိုကိုအလေးထားပြီးတော့ဆောင်ခဲ့ရတဲ့ဒီလာတဲ့တော့ဒါလီရလို့ဖြစ်လာပြီဆိုလို့ရှိရင်ကိုယ်ဂုံသိက္ခာကို ငဲ့ကွယ်ဖို့တိတ်အရေးကြီးပါတယ်ကွာသူကလည်းပဲလူတိတ်ခါရှင်ဟာလည်းရှင်ဟာတိတ်ခါတိတ်ခါမဲ့ပြီဆိုလို့ရှိရင်တော့ကိုယ်ကလည်းပဲကိုယ်လုံးစိတ်ကိုယ်မူရနှုတ်မူရတွေညစ်ပတ်ပြီးတော့လူရမွေးလူမပြီးသားဖြစ်တာပါရှင်ဟန်းလည်းပဲကိုယ့်ကိုယ်ကိုမငယ်ပဲနဲ့သိခါကိုဒီကျွလို့နေမယ်ဆိုလို့ရှိရင် ကိုယ်မှာနစ်လာတာပဲကိုယ်မူရသုံးမူရတွေအပြည့်မကင်းမတရှင်းဖြစ်ကုန်လာပါပဲဒါကြောင့်ကိုယ်ကိုယ်ကိုအလေးပြုရမယ်အလေးထားရမယ်ကိုယ်ဂုဏ်တိခါကိုကိုယ်ဝေးရမယ်လို့ဆိုပါတယ်အဲဒီလိုသီလမျိုးကိုပါဠိသုံးရတော့အတ္တဒီပတိယသီလလို့ခေါ်ပါတယ် နောက်တစ်ခုကတော့လောကတိပတိယလောကဆိုတာပုဂ္ဂိုလ်တ attva တွေကိုဆိုပါတယ်ပုဂ္ဂိုလ်တ attva တွေကဝိရှင်ကအစတလောကအလုံးတ attva တွေပေါ့အဲဒီတလောကလုံးတ attva တွေထဲမှာမိမိကတ attva ဒုတိယအနေနဲ့နေရတယ်ဆိုတော့လောကကိုအရှင်ပြေကိုအရေးကြီးပါတယ် ဒုက္ခနဲ့ရှင်ပြေဖို့ဆိုတာကပြုပါပြောပါတွေကိုအတတ်ဆိုင်ဆုံးရှုံရှာမရှောင်နိုင်ဘူးဆိုလို့ရှိရင်တော့လောကခေါ်တဲ့ဥပ္ပဒ္ဒဝါကြီးအကြိတ်ခံရတာပဲသူသူကိုယ်ကိုအကြိတ်ကတော့လွတ်တာတော့မရှိပါဘူးဒါပေမဲ့ကိုယ်ချင်းတရားနဲ့ဆက်ပြီးတော့အကြိတ်ခံရတာဟာသိလာတယ် အဲ့ဒါလို့ဝိကျင်ရဲ့အများရဲ့တည့်ရခံရမှုကိုရှောင်သိနေတဲ့ပုဂ္ဂိုလ်ဟာလောကကိုလေးစားသူလို့ခေါ်ပါတယ်လောကဂရုလို့ခေါ်ပါတယ်လောကလေးစားတဲ့ပုဂ္ဂိုလ်ဟာလောကလေးစားမှုပေါ်မှာဖြစ်ပေါ်လာတဲ့ဒီလစောက်တည်ဆောင်ရတဲ့ဒီလဟာလောကជីវတရားဒီလလို့ခေါ်ပါတယ် ဒါလည်းအရေးကြီးပါတယ်ကွာနောက်ဒီကတစ်ခုကတော့ဓမ္မជីវတိယဓမ္မជីវတိယဆိုတာဓမ္မကိုအလေးကလေးပြုတယ်သူဖြစ်ပေါ်လာတဲ့ပြည်သာမျိုးပေါ့ဓမ္မဆိုတာဉာဏ်တော့တရားလိုပဲပြန်ရတာပါပဲအခြားဘာသာတွေလည်းပဲအမျိုးမျိုးပြန်ရတာပါပဲ။ သဗ္ဗံတို့ဓမ္မအရာလူရင်းကတော့နိလန့်ကြရှင်းသုံးတဲ့ပုဂ္ဂိုလ်ကိုကောင်းကျိုးချမ်းသာရရှိရေးအတွက်တိကျတဲ့သင်ကြားချက်ဓမ္မကိုယ်လုံးနှမျိုးအချိုးတကျအဖို့တည်ဖို့ရာအတွက်တတ်မှတ်ပြီးတဲ့အစီကဥပဒေဒီမှာဓမ္မလို့ခေါ်ပါတယ်အဲဒီလိုဓမ္မကို နီလာရအစ်လုံးတဲ့ပုဂ္ဂိုလ်ကိုအောက်တမကြရအောင်လို့ဆောင်မကူညီကာကွယ်ဆောက်ရှောက်မြင့်တင်ပေးသည်ဆိုတဲ့အဓိပ္ပာယ်ရပါတယ်။ကိုယ်လုံးစိတ်သုံးမျိုးလုံးအပြည့်လာစာခြင်းရေးအတွက်ရှင်နိမမတည်သေးလို့ရှိပြီ။အောက်တိုင်းကြတယ်လို့ဆိုရပေမဲ့လို့တကယ်ကြည့်လို့ရစိတ်ထားတဲ့ယူသားသား ဒီနည်းမှာလေ့လာလို့ပြီးသွားရင်လည်းအစင်တန်မြင့်လာပါပြီ။ဒီနည်းမှာမသိရအစင်တန်နေရာကနေပြီးတော့သိလိုက်တာနဲ့အစင်တန်မြင့်လာ။ကိုယ်မှုနှုတ်မှုတရားမှတစ်ဆင့်ဆက်ပြီးတော့အစင်လေးဖြစ်သွားတာအကမြင်မသွားအောင်လို့ပေါ့လေဘယ်လိုကိုယ်မှုတွေနှုတ်မှုတွေအကျိုးကြနေထိုင်ကြလို့ရတယ်ဆိုတော့ဒီနည်းမှာဒီလောက်ဆိုင်ရအောင် လက်တွေလည်းပဲရှင်းသုံးတယ်ရှင်းသုံးတော့ကိုယ်နဲ့စုပ်အပြင်းလာကိုယ်နဲ့စိတ်အပြင်းလာကြပြီးတော့သတ်ရှင်းတယ်အဲ့ဒါကိုပိုင်လာပဲဇာတရားရှင်းဆောင်လို့ခေါ်တာပဲတရားကရှင်းဆောင်တဲ့ပုဂ္ဂိုလ်ကိုဟုတ်တမ်းကြရအောင်လို့ရှင်းတတ်ဖို့ပြင်ပြလိုက်တာစိတ်ရည်စိတ်ဓာတ်ရင်းမြတ်သွားအောင်လို့ဘုလိုတိသဘောလာတရားကြီးအားထုတ်လို့ရှိရင် ဝိရိယတတိသမာဓိတွေဖြစ်သလောက်ကိလေသာဆွဲအားကလွတ်ပြီးတော့ပြေယုခန္ဓာကိလေသာတွေငြိမ်းပြီလားဟုတ်စိတ်စိတ်ချားရအောက်တမ်းမကြပဲနဲ့ညင်မာနေတာသမကောင်အတိညာနဲ့ရှင်းသွားပြီဆိုလို့ရှိရင်ကိလေသာမျိုးပါပြုတ်ကိလေသာမျိုးပါပြတ်ကိလေသာဟုတ်ပါတော့မှပြုတ်ပါဆိုပါလေ အနည်းဆုံးသောတာပန်ဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒါကြောက်ဆယ်ကောင်းတဲ့အပယ်လေးပါးကလုံရောက်အောင်ပေါ့မိမိရှင်လုံးရတဲ့တရားကဆွဲမှရှင်ပေးလိုက်တာပဲဆက်တင်လိုက်တာပဲတက်တဲ့သိုးအားထုတ်လို့ရှင်တက်တဲ့ပုံပြီးတော့အကျိုးကျေးဇူးကြီးဖြစ်နေရရှိပါတယ်ဒီတော့ဓမ္မဆိုတာဟာအမှန်ကိုဂုံရှိပါတယ်ဂုံကျေးဇူးရှိပါတယ်ဒါတော့ဂုံကျေးဇူးရှိတဲ့ဓမ္မကို အမှန်တရားကိုကျေးဇူးကြီးပါပါလားလို့လက်တွေ့ရှင်းသုံးခြင်းအားဖြင့်ပူဇော်လိုတဲ့ပုဂ္ဂိုလ်ဟာဓမ္မကိုအလေးပြုပြုပါပြီဓမ္မကုပုဂ္ဂိုလ်ဖြစ်ပါပြီဓမ္မကုလေးကုပြုတော့ဓမ္မမှာအယူသိလေးစားတဲ့အနေနဲ့ကိုယ်နဲ့နှုတ်ဒီမျိုးကိုထိမ့်သိဆောက်ရှောက်တာပါမမှားရအောင်အဲ့ဒါလိုကြည်လာရုပ်ကို ဓမ္မတိပတိယလို့ခေါ်ပါတယ်တတိသာအမျိုးသားလေးအာတုဆရာဘုန်းကြီးကဆင်းရဲမှလူရောက်လို့တဲ့အကြောင်းပိုင်ကြားလို့ရကူတဲ့ကုသလောကကြီးကအစအစီတိုးပြလာလိုက်တာဟောဒီဆေဘာတိလည်းလုပ်တဲ့အစီ ပြီးတော့တတိကားလေးကရှင်ကြားတဲ့ဆရာရှင်ကြားတဲ့အတိုင်းစိတ်စဉ်အစဉ်စဉ်ပါလေကုသိုလ်အစဉ်စဉ်အစဉ်စဉ်ပြုလုပ်နိုင်တဲ့အတွက်ကုသိုလ်ကောင်းမှုကိုပြုလုပ်နိုင်တဲ့အတွက်အမြည်ဖြစ်တဲ့ခုရသွားတယ်ပြောတာ။အဲဒီရရှိတဲ့အမြည်လေးကတော့အနုပုပ္ပအဋ္ဌိပုတ္တောတဲ့ဟုတ်တော်လာပါ ဒီမဂိဒီဘုရောဆိုတာဆရာကြီးကြားတဲ့အတိုင်းအစဉ်နဲ့အစဉ်နဲ့ဖြူစင်တန်ရှင်းမှုမှုကိုပြုပေါ်ရရှိနိုင်တာဖို့လို့ဒီအညီရသွားတာပါသို့တော်သူကရှင်းလက်သလားဆိုတော့မရှင်းလက်သေးဘူးအဲ့ဒါလေဘာဖြစ်လို့လဲဆိုတော့သူကရှင်းလက်တဲ့ပုဂ္ဂိုလ်လေပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတော့ သီလနဲ့ပြည့်စုံတာကတော့ခုနအကွန်းစဉ်ဆယ်ပါးသီလပြည့်စုံတာတော့ကတော့ကိုမှုနှုတ်မှုပဲဒါပဲသူမြင်ရတာပဲသီလရဲ့လောအချင်းရနေပြီးတော့စိတ်ကိုအထိန်းချုပ်ထိန်းချုပ်တတိနဲ့ထိန်းချုပ်တာလို့ဆိုလို့ရှိရင်တောင်းရောက်ရောက်ရောက်ရောက်ခတ်တာဒီလိုသူတွေ့ပဲနေနဲ့မတန်ရှင်းတဲ့စိတ်အစဉ်တွေဖြစ်တာတွေ့ပဲနေနဲ့ ဒါနဲ့မတင်တယ်တော့တစ်တဲ့တိုးပြီးတော့လည်းပဲလုံးကင်းတဲ့ဟာတွေရှိပါသေးသလားတဲ့သူဆရာကလည်းလေသိကောင်းတဲ့စိတ်အားနဲ့အာယုခံစားရေးမှာရောက်ရဲ့ဆိုင်ရည်ရှင်းနေနေကောင်းတယ်ပဲဘုရားမြတ်စွာကဟောထားတယ် သတ္တုတိပရမဇဏာလို့ဆိုတာပါလေ။ဒီကောင်းကြကောင်းလာကောင်းရတာကောင်းအဖြစ်ဒီကောင်းခေါ်တဲ့ကာမဂုဏ်အာယုအပေါ်မှာပေါ့လေ။ရုပ်ရည်လွယ်တဲ့စိတ်ထားရုပ်ရည်ချင်းဒါဥစ္စာတနာရဲ့ရုပ်ရည်ဖို့နည်းနည်းရှိလို့ရှိရင်လည်းတနာရှိကိုခေါ်တာပါလေ။ဉာဏ်ရရှိဉာဏ်ရတယ်။ အပြည့်ဆိုရှိလို့ရှိရင်တော့အထူးပြောကြတော့ရှိတော့အားရရဟန္တာကြပါပဲရှိတော့တာပါပဲသို့တော့ကိုယ်တော့စိတ်သုံးမျိုးလုံးရှုရှင်တဲ့ကုသိုလ်လုပ်ငန်းပါတော့လမ်းဆုံးမရောက်သေးလို့ရှိရင်မရောက်ရရဘူးတဲ့မရောက်ရရဘူးဆိုတော့အမဂ္ဂညာမရှိတဲ့ကုသိုလ်လေးပြည့်တဲ့ ရက်မနေရဘူးလို့ဆိုတာပေါ့ရှေ့ဆက်ပါရှေ့တိုးပါဆိုတာပေါ့လေအဲ့ဒါဘုရားရဲ့အကြိုက်ပဲအဲ့ဒီအချက်ကလေးလည်းအချို့ဘုရားလေးလည်းဒီမျိုးသားဟာနားလည်ထားဖို့ပေါ်ပါတယ်နားလည်ထားတော့ဆယ်ပါးစီတော့လည်းမလုံလောက်သေးတော့သူစိတ်ဆက်ပါပါတိတ်တိတ်တိုးပြီးတော့လုပ်လို့တဲ့ခန္ဓာတွေကျင်းပြလာတော့ အခြားတိုးပြီးတော့ပြုဝေရပါရှိသေးတယ်လေရှိလို့ရှိရင်အမိတ်ရှိပါအောင်ဆိုတာပေါ့လို့ဆက်ပြီးတော့ပန်ကြပါတယ်ဘုရားမြတ်စွာကကုသိုလ်တရားမလိုလဲလိုလဲရတဲ့ပေါ်လေအထုတ်ပြီးတော့အေးဒီလိုပေါ့လေဒီတဲ့ပုဂ္ဂိုလ်ကြီးဒါလေးလောက်နဲ့ပြည်လက်ဆရာဖြစ်ပြီးဆိုပြီးတော့ တင့်တယ်နေတဲ့ပုဂ္ဂိုလ်တွေအနည်းဆုံးဘုရားမြတ်စွာသာသနာတော်ကြီးနဲ့ကျင့်တဲ့ကောင်ကျင့်ရတဲ့လာရေးအတွက်သောတပန်အဖြစ်လောက်မှမရောက်သေးပဲနဲ့ဒါနကုသိုလ်လေးလောက်နဲ့သရဏဂုံဒီလာလေးဆောက်တည်ရုံများနဲ့ဒီလိုနေတဲ့ပုဂ္ဂိုလ်တွေပေါ့ဒါရှိပါတယ်အဲဒီပုဂ္ဂိုလ်ကြီးမြတ်စွာဘုရားကမခင်ဘူး ဘာဖြစ်လို့လဲဆိုတော့သာသနာ့ရဲ့အကြည့်ကျော်လို့လောက်မလာသေးတော့လူဖြစ်ရတယ်လည်းမလာသေးဘူးအဲ့ဒါကိုလက်ဆောင်စားကတိတိပါဟမိတ်ကိုနဝံရာဟုကုသရေဟုဓမ္မေရှိပကေဝပရိဟာလို့ねဘိက္ခုတို့ပြည်ကင်းကောင်းကျိုးရာကုသိုလ်ရေးရာတို့မှာသူတော်ဘာရဲ့အသေးအကလွတ်ပြီးတော့တန်ရှင်း ကောင်းကျိုးရတဲ့ကုသိုလ်လုပ်ငန်းတွေပါတဲ့ဆုံးယုတ်သွားတာမဆိုထားသေးရတ္တနေတာကိုတောင်မှငါဖျားကမရှင်းမှုပါဘူးတဲ့ဒီလိုပဲတဲ့လို့မြင်ကြတာပါလေဘယ်လိုဟာမျိုးမှရှင်းမှုလဲဆိုတော့ဘုဒ္ဓဘာသာအာဟာမိတ်ဆွေဝါလျာလေးဥဒ္ဒေတိဓမ္မေတု လောတိတေလောဟာနေဘိက္ခုတို့ပြည်ကင်းကောင်းကျိုးရကုသိုလ်ရေးရာတို့မှာကိုယ်ဝေရလို့ဝေရစိတ်နဲ့စိတ်ထားအတိညာနေဟောလေဖြစ်ထွန်းရေးပါတိုးတက်လာတာသိရာကကြီးလာတာငယ်ရာကသွားလာတာလူရာကမှရင့်လာတာ နေရမှများလာတာကိုနောက်ဆုံးပြည့်စုံလာတာကိုငါဖျက်ချိုးလေအဲ့ရနေကနဲ့ဆုံးသွားတာငါဖျက်မချင်းဘူးဒီလိုဆိုထားပါတယ်အဲ့ဒီကိစ္စကိုမြတ်စွာဘုရားအကျေရိုးရဲ့မိကြထားပါတယ်ကျေရိုးပြောမှနားလည်နေတဲ့ပုဂ္ဂိုလ်တွေကျေရိုးပဲအလို့ရှိရတာပါပဲသိတ္တိစားကြကောင်း ဒီလောက်စိတ်နဲ့စိတ်ထားညီမပြီးတော့ယူကြကောင်းတဲ့အယူကဟာဒါနကုသိုလ်ကတော့လူဘဝနတ်ဘဝဒီလိုဘဝမျိုးရလို့ရှိရင်ဘောဂသမ္ပတိခေါ်တဲ့ဤချမ်းသာပြည့်စုံလို့လောက်ကိုပဲကြည်ကျိုးတယ်ဘောရှင်ကလင်းမြောင်ကြီးအတွက်ဥပ္ပိဆိုလို့ရှိရင်တော့သူကအထောက်အကူပြုပါတယ်ဒါရဲ့တော့ ပွားရှင်းရတော့မလုံးမဖြစ်နိုင်ပါဘူးတိလစိတ်စိတ်ကတော့ဘဝတမတိလူဘဝနတ်ဘဝဒါလို့ကိုပြည့်သွားပါတယ်လူဘဝရောက်နိုင်တဲ့လူဘဝရဲ့အရှင်နဲ့နတ်ဘဝရောက်တယ်တိလအရှင်နဲ့လူဘဝနတ်ဘဝရောက်ပါပြီတဲ့အဲဒီခါလည်းပဲကိုယ်ကသူကျင်မဲ့လို့ဟိုပါပဲကိုယ်ကမာကျင်မဲ့လို့လာပါပဲကိုယ်ကလူကျင်မဲ့လို့ဒီပါပဲ ကိုယ်ရှိတယ်ဆိုသိရင်စိတ်ရှိတယ်သိသိရင်ဒီတော့သူ့အလိုရှိတဲ့ဘဝနဲ့ပတ်သက်ဆင်းရဲကမလွတ်သိဘူးဆိုတာသဘောပေါက်ပြီလေနော်။အဲတော့ဒီသဘောပေါက်ထားတဲ့ပုဂ္ဂိုလ်ဟာရသမျှကုသိုလ်လေးနဲ့မတည်နေနိုင်တော့သူ့ဆရာဘုန်းကြီးတစ်တည်ဆိုပြီးတော့လုပ်တဲ့နေအားရအနည်းအနည်းရှိပါအောင်တဲ့။ ပြီးတော့ဆရာဘုန်းကြီးကကဲဒီလိုဆိုလို့ရှိရင်တော့ရှင်ဟန်လုပ်ပြီးတော့လို့ဒီလိုတိုက်တွန်းလိုက်တာပါပဲတိုက်တွန်းတော့မဆိုင်ရတော့ပဲဒီဘောလောကကဆက်ပြီးတော့ရှင်ဟန်ကိုလုပ်လိုက်တယ်ပပိစ္ဆာဟိသလားရှင်ဟန်ရှိပါတော့လူဘော လောကကခွာရှောင်ပြီးတော့ရှင်ဟန်ပါဝင်ရောက်ပါတော့ဒီလိုဆိုလိုတယ်သို့တော့ဒီပဋိစ္စရှိဆိုတဲ့ဒီလုံးထဲမှာဘုရားရဲ့အိပ်ကအမှန်လေးနဲ့ပါဘုရားရဲ့အိပ်တွေကတော့လူမှုကိစ္စဝါဝါကိုစွန့်ထားခဲ့ပြီးတော့ဇဂတောတမောဟကိစ္စအပူတွေ အဲပူလောင်တဲ့ကိလေသာပူတွေပေါ့။အများအားပူလောင်နေတဲ့ကိလေသာပူတွေကိုငြိမ့်သက်ဖို့ရအတွက်အဲ့ဒီအတူကြီးပြင်းထန်ငြိမ့်သက်ရာဌာနအတ္တမခေါ်တဲ့သင်္ကန်းရောကမ္မထာရောစိတ်သာဟိုအတွင်တစ်မျိုးနဲ့သိကပ်ပါတော့လို့ဒီလိုဆိုလို့ဟောလူအတွင်ကို ဖယ်ရှားပြီးတော့ပေါ့လေဒီဟာကိုဆိုင်ပြီးတော့အဲ့ဒီနေရာသွားပါလို့ဒီလိုဆိုလိုပါတယ်ဒီနေရာဒီတော့ခုနအတ္တမခေါ်တဲ့ဇေရတ္တမောဟကိုယ်တွင်အပူတွေပေါ့လေအင်းရဆိုင်တဲ့ကိုယ်တွင်အပူတွေပေါ့အဲ့ဒီအပူတွေသိက္ခာဌာန ငိမ့်ရထားတာငိမ့်လိုက်ရထားတော့ငိမ့်လိုက်တဲ့ဆရာကဘာလို့လဲငိမ့်လိုက်တာပေါ့အပြင်းထန်ငိမ့်လိုက်ရထားတော့လို့ဆိုလို့ပြင်းထန်ငိမ့်လိုက်ရထားတော့ဟုတ်ဖို့ဆိုတာတော့ယောဂီကိုယ်တိုင်သင်စားမိနေပါတယ်တိလာရဲ့ဥဒိကဝကိလေသာတွေကိုအပြင်းထန်ငိမ့်လောက်ဖို့ရအတွက်ဒီကကြီးဆောက်ကြရတော့လား သောတိသောတိထားတဲ့ဝိတိကမသုရိကအပူရေးရေးတယ်လေဒီတဲ့မှာဖြစ်နေတဲ့ပြုဒ္ဒနာသုရိကတွေကိုဖြစ်တိုင်းမှာဒီကိရိတိဆောက်ဖို့ဆင်ထားဆိုတဲ့အတိုင်းပေါ်တိုင်းသောအာယုမလွတ်တတ်မှလည်းကိုရအတွက်အမြဲတည်းအားစိတ်တဲ့သဘောလေးဝိရိယခေါ်တယ်စိတ်ဝိရိယကစိတ္တကလမ်းစာပြန်လာတယ်ကိရိတာစိတ်ကိုမပြေဘူး စိတ်သက်သာလာကြောင်းရဆိုင်သောတတိဖြစ်လာတယ်လေတတိကစိတ်ရှင်ဉာဏ်မှုကိုရအောင်ပြုထနာကိစ္စကိုဝေရအောင်လို့သူကအကာအကွယ်ပေးထားတယ်လေစိတ်ကလေးဟာသူ့လမ်းကြောင်းနဲ့သူသွားနေတယ်အဲ့ဒါလည်းရှိတယ်သမာဓိကတော့စိတ်ကြိုက်သေးပြီးတော့ရောက်ရမခရအောင်လို့အာယုကိုယ်ထဲမှာရှိရှိပေးထားတယ်လေ ကိုယ့်ရဲ့တတိသမာဓိဒီသုံးမျိုးစိတ်တိုင်းပါနေပြီဆိုလို့ရှိရင်ပြယုတ်ခန္ဓာကိလေသာတွေဟာတရားဝိရိယတတိသမာဓိဖြစ်တော့ငြိမ့်နေတာပဲစက္ကန့်တိုင်းမှာအဲ့ဒီကိုယ်ကြီးမပေါ်ရအောင်ဆိုပြီးတော့ကျိုးရင်ကာကွယ်တဲ့အနေနဲ့ပေါ့လေကိုယ်ကြီးဇာတ်တော်ကမောဟကြီးတွေကိုအနိုင်ယူနေတာ ဒီရတဲ့ဖြစ်လာပြီဆိုလို့ရှိရင်လည်းဖြစ်ချင်းရှုမှတ်ပြီးတော့အများများငြိမ့်ကပ်ကလေးအများကြီးငြိမ့်ကပ်ကလေးလို့လုပ်နေတာပဲ။ဒါရုပ်ရည်ရှိရှိမှာပါဒီစားရ။နောက်အလေးချိန်ရသွားပြီဆိုလို့ရှိရင်အောင်လည်းမရှိလို့ဖြစ်ပြီးတော့သဘောပေါက်ပြီးတိတိတိသာခဏအပူမျိုးပေါ်မျိုးမျိုးပေါ်ခဏခဏပြတ်သွားတယ်။ မိမိပုံသားပြီဆိုလို့ရှိရင်မိမိကနေပြီးတော့မိတော့ဖြစ်ဖြစ်လာတာမိတော့ကနေပြီးတော့အကြည့်ကျကုသလောက်သွားတဲ့ဤလိုဖြစ်ရတာလို့မိမျိုးတော့မရှိတော့ဘူးဆိုတော့မိတော့လည်းမလာတော့မိတော့မလာတော့အကြည့်ကျတော့ဟုတ်တော့လောက်လေကုသတဲ့ဤတွေလည်းမလာနိုင်တော့ဘူးဒီနည်းနဲ့ပဲအကြအလအလု ကိုယ်တွေကဇာကရောဒမောဟကြီးတွေဒီလိုတမတိရှင်ရအရှင်တရားနဲ့အပြည့်စားငြိမ့်တာနေတာပဲစိတ်ကနေမလည်းငြိမ့်တာနေတာပဲတကယ်ကြောက်ရောက်တဲ့အောင်မြင်တဲ့ကိုယ်တွေမိတ္တသမားတွေလုပ်နေတာပဲအဲ့ဒါစဉ်းစားကြည့်ပေါ့ မြင်ကောင်းအာယုံအစရှိတဲ့လောကီအာယုံကာမဂုဏ်တွေကတော့ဇာကတမောဟသိတာမျိုးတွေလောင်စာရည်ပဲအဲဒီလောင်စာရည်ပေါ်မှာဇာကတမျိုးကြီးဟာလောင်နေတာပဲလောင်စာရှိရင်လောင်နေတာပဲလောင်စာကြီးပေါ်ပြီးတော့သိင်းကြီးနဲ့တောက်လောင်နေတဲ့ဤတော်တဲ့မှာတော့ငြိမ်ကလည်းမလွယ်ပါဘူး ဒီတော့အဲဒီကမ္မဂုဏ်အာယုလောင်စာကြီးရှင်းတဲ့ဒီပေါ့လေလောင်စာကြီးရှင်းပြီးတော့လွယ်လွယ်နဲ့ပေါ့ဇာတ်တော်ကမင်းရှိကြီးတွေပေါ့လေရှင်းတာရိတ်လိုက်ရဌာနရှင်းကြရပါတယ်အဲဒါကိုပါဠိအတ္တမလို့ခေါ်ပါတယ်ဒီမှာဂုဏ်ကြီးတဲ့အဖြစ်ကြီးရတော့ကိုယ်တွင် တည်ရင်းနဲ့ကောက်ပါလို့လည်းအပြင်းထန်ရေးကြရဌာနခေါ်ပါတယ်။ဖြစ်စကားနဲ့ဆိုလို့ရှိရင်သင်္ကန်းရောက်ပဋ္ဌာန်းရောက်လေးတာလို့ခေါ်တာပေါ့။အင်းအဲ့ဒီလေးတာအသွင်တစ်မျိုးနဲ့ရှင်းကပ်ပါတဲ့ရှင်ရဟန်းရှင်အသွင်တစ်မျိုးနဲ့ရှင်းကပ်ပါဒါဆိုလိုပါတယ်။ဘာဖြစ်လို့ရှင်းကပ်ခံရတာတော့အဲ့ဒီရာဂဒုက္ခမောဟဘူရီဟာဒီလိုသိဒုက္ခဖြစ်တယ်လေ။ ကပ်ပြီးတော့နှိမ့်ချက်တယ်လေသင်မှန်းတယ်လေဒီလိုသားကြီးအလိုလိုက်ပြီဆိုလို့ရှိရင်မှားကြတယ်လေမိဆိုတော့လောင်တော့ပူတယ်လေဒီတော့သူရဲ့နှိမ့်ချက်ခြင်းကြောင့်သင်မှန်းလားခုချိန်တရားတွေသိရတာသူရဲ့လောင်ရခုကြောင့်သိကြမှုနေရာကနေပူလောင်တော့ ဒါတွေဟာတတ္တဝါတွေကိုစိတ်ဒုက္ခပြေးနေတယ်ဆိုတာကောင်းလာတယ်ဒီအမျိုးသားလေးလည်းကောင်းလာတယ်လေနော်ဒါတော့အဲ့ဒီညာဒေါသမောဟအပူတွေကိုအပြင်းခံရိတ်တတ်ဖို့ဆိုရည်ပါလာတယ်အဲ့ဒါဆင်းရဲခြင်းအကြောင်းဆင်းရဲကလွတ်တယ်ဆိုတာဆင်းရဲခြင်းအကြောင်းကိုသတ်နိုင်မှဆင်းရဲကလွတ်နိုင်တာကိုဒါကိုပြောပါတယ် ဒီတော့ဆင်းရဲခြင်းအကြောင်းကိလေသာရဲ့ကိလေသာအပူတွေငြိမ့်တတ်ဖို့ရအဲ့ဒီအပူကြီးကျင့်တာငြိမ့်တတ်ရအာလအပူမျိုးနဲ့တိုက်ရိုက်ပါလေစိတ်ကနိုင်မလားဤဘူးတွေကိုကာကွယ်ရတာငြိမ့်တတ်ရတာဆိုတော့အချိန်မပြည့်နိုင်ဘူးလေလောကီကိစ္စတွေ သူ့ဘောင်လောကမှာလူကူငါလာကလောကီကိစ္စတွေတစ်ဆက်ရှိနေတယ်ဆိုလို့ရှိရင်သိနေရမယ်ပေါ့ပြီးတော့ပလောကီလူကူကိစ္စရဲ့အဝဝတွေကိုဆွထားခဲ့ပါတဲ့ဟွန်းအဲ့ဒါတွေကိုဆွထားခဲ့ပြီးတော့ဆင်းရဲခြင်းရဲ့ကြောင့်ကိလေသာကိုရင်းနှံရင်းတတ်ဖို့အဲ့ဒီကိုရင်းနှံရင်းတတ်ရာဌာန ကမ္မထမ်းကြောင်းစွာဒီလူမျိုးနဲ့ကာယလူတိုင်းနဲ့ဆက်တာကိုရှင်းရှင်းခံယူပါလို့ဒီလိုရပါတယ်ဒီရုပ်သားလေးဟာသိရခြင်းရောက်ဖို့ရအတွက်သူဖြာဘုန်းကြီးအကူအညီနဲ့ပါလေဘုရားသာသနာမှာရှင်ရဟန်းဖြစ်ရောက်သွားပါပြီ သူကရှင်ရအဖြစ်ရောက်ရင်အသွင်ဆောင်ဆရုံနဲ့သိရခြင်းရောက်မလားလို့ဆိုတော့အသွင်ဆောင်တာအသွင်ဆောင်တာပါပဲယဟန်အဖြစ်အိဒံရောက်ခြင်းရှိသေးလို့ရှိရင်ဒီတိုင်းဒီတိုင်းနဲ့သိရခြင်းလည်းရောက်မှာမဟုတ်ဘူးဒီတော့ရေချက်ရောက်ဖို့ရအတွက်ခုနကကဘယ်ကပြောခဲ့တဲ့ အကြီးအကျယ်ဒုက္ခဆင်းရဲတဲ့ကိလေသာတွေအကျအလလူကိလေသာတွေကိုပယ်တတ်နိုင်ဖို့ရာအတွက်လက်ရှိဤလာခြင်းဓမ္မတိရှိအညာရှိနေရှင်းရတော့မယ်အတွင်ဆောင်ယဟန်နေပေါ်ခဲတဲ့အရှိဆောင်အရှိဆောင်ယဟန်ရှိသင်ရောက်ဖို့လိုနေတယ်အကျဉ်းဆောင်ယဟန်ပြည်ပြင်မာမဣဒပါမဘောဆက်ကပါလာတဲ့ တနည်းနဲ့တောက်လောင်နေတဲ့ကိလေသာတွေကိုလက်ရှိငြိမ့်ကနိုင်ပြီးဖြစ်နေပါတယ်ကိလေသာတွေကိုနှိထုတ်နိုင်ပြီးပေါ့ပယ်ရှားနိုင်ပြီးဖြစ်နေပါတယ်အဲဒီလိုပယ်ရှားနေတာကတော့သိက္ခာ၃ရပ်နဲ့ပယ်ရှားနိုင်ပါတယ်အကျင့်ကြောင့်အစိတ်ရောက်ပါလို့ပယ်ရှားနိုင်ပါတယ်အဲဒီအကျင့်ကြောင့်အစိတ်ရောက်ရေးအတွက်သူ့မှာဆရာတယောက်ရှိလာပါပြီ ဘောတရားတွေပြောပြတယ်ဒီသဘောတရားနာသဘောတရားတွေပြောပြတဲ့ဆရာနဲ့ဝိနည်းသိက္ခာကိုသင်ပြတဲ့ဆရာရောအဲ့ဒီဆရာမကြားနှုတ်ကြပါပေါ့အမျိုးသားတွေကအချင်းကြနေပြီးတော့အကြည့်ရဆင်းရဲဒုက္ခရောက်ကုန်လို့တော့လူငါကြမှာဆက်ရပါဘူးအကြည့်ရဆင်းရဲဒုက္ခရောက်နေရနေပြီးတော့ဘုရားမြတ်စွာနဲ့တွေ့တဲ့အခါမှာ အစစရအချိန်ဒီတော့ကိုမြေနဲ့လက်ဆောင်ကျမဆရာတော်ပါပါပဲဒီနေ့တော့တနိုင်ကြည့်ပါတော့လေဒီမှာလေးတက်ဥစ္စာ